မနေ့ကသတိပဋ္ဌာနာအယလုံလုံကဲကဲအမျိုးအစားကောင်းတဲ့အတ္တိမျိုးအရှင်တန်းမြင့်တဲ့ထိတ်တန်းစားတည်းမျိုးအထွတ်ထိတ်ကြတဲ့တည်းမျိုးဖြစ်ဖို့ဆိုတာတတိတက်တဲ့နယ်တော့ အဲ့ဒီလိုအခြေအနေရောက်မလာနိုင်သေးဘူးဆိုတာပြောခဲ့ပါတယ်ရှိပိုင်းကအပိအဖြစ်ပြီးတဲ့တရားနှစ်ခုနဲ့အထုစေကာလမှာအတူတကောလိုလိုပေါ့လေတတိယအတူတကောလိုလိုတွဲဖက်ပြီးတော့ပါတဲ့တွဲဖက်အဖြစ်ပြီး ဒီတရားတွေဒီအားတွေကုညီထောက်ပံ့ပါမှတတိဟာထူးထူးကျယ်ကျယ်အမျိုးအစားကောင်းတဲ့တတိမျိုးအထက်တန်းကြတဲ့အထွတ်ထိပ်ကြတဲ့တတိမျိုးကျွန်တော်ကဲကဲဖြစ်တဲ့တတိမျိုးဖြစ်နိုင်တယ်လို့ပြောပြီးတော့တဏှာကြီးတော်တာနဲ့အဆုံးသတ်သွားပါတယ်ဒီနေ့ အဲ့ဒီစကားစာလေးရစပြီးတော့စာရင်းနဲ့လက်တွေ့ခုပေါင်းစပ်ပြီးတော့ဆွေးနွေးတင်ပြပါမယ်။ဒီအရာမျိုးဆိုမိမိအတွက်ပဲဖြစ်ဖြစ်သူတစ်ပါးရဲ့အတွက်ပဲဖြစ်ဖြစ်အများရဲ့အတွက်ပဲဖြစ်ဖြစ်ဆောင်ရွက်ပြီးဟဲ့ဆိုလို့ရှိရင်အဲဒီဆောင်ရွက်တဲ့အလုပ်ရဲ့အကျိုးကိုဒီနားလည်ပြီးတော့ လက်ခံယုံကြည်ဖို့တတ်တာတရားရှိပါမှခန္ဓာလည်းပေါ်ပြီးတော့အလုပ်ဖြစ်တာပါကျိုးဆန်းဆန်းလုပ်တာပါယုံကြည်ဖို့အရှင်းမရှိဘူးဆိုလို့ရှိရင်တော့ဆန္ဒကလည်းအရှင်းရှိအောင်အကျိုးရလို့ဆန္ဒလည်းမရှိပါဘူးအဲဒီနောက်ဆက်ပါကျိုးပမှုဆိုတာလည်းဖြစ်ပေါ်မလာခဲ့ပါဘူး မယုံတဲ့ဝက်ယုံတဲ့ဝက်ဆိုလို့ရှိရင်ဒါလည်းမရှိပါဘူးဟုတ်မဟုတ်လေလားဆိုပြီးတော့သူတော့သူတော့နဲ့ဘဝဝဲနေတဲ့သဘောတွေအတိအကျအဆုံးဖြတ်နေတဲ့သဘောတွေမပြတ်မသားသဘောတွေပေါ့လေဒါတွေအဲဒါတွေဟာအခုလိုလက်တွေ့တရားအဆုရပါတော့အများကြီးအနှောက်အယှက်ဖြစ်ပါတယ် ကိုယ်တိုင်ကြွေးခေါ်ပြီးတော့ရရှိတဲ့အဋ္ဌဉာဏ်လေးကိုပဲတကယ်အဋ္ဌဉာဏ်ကြီးလို့ထင်မှတ်တာတကယ်ကိုယ်ပိုင်ဉာဏ်ဉာဏ်ရှင်ကြီးပဲလို့ကိုယ့်ကိုယ်ကိုအထင်ကြီးတဲ့ပုဂ္ဂိုလ်တွေလည်းသိကြတာကိုကောင်းပါလားဘယ်အရာမျိုးမဆိုကိုယ်ရင်စိတ်ကြည်ကြီးမှလက်ခံနိုင်တယ်ဆိုတာပေါ့လေအဲဒီလိုလည်းရှိကြပါတယ်စိတ်ကြည်တယ်ဆိုတာကကိုယ်က ကိုယ်ဉာဏ်လက်ခံမှုလောက်တာရှိစစ်လို့ရပါဘူးလက်ခံမှုတွေဟာပဲရှိစစ်လို့ရတယ်ရှိစစ်ပြီးမှလက်ခံမယ်ဆိုရင်တော့အလောက်ကဖြစ်မှာမဟုတ်ပါဘူးဒီတော့တချို့မရှိကြရပဲနဲ့ဖြစ်နေတဲ့အပေါ်မှာဟုတ်တော့တယ်ဆိုတဲ့အနေနဲ့ပေါ့လေ ဒီရှိဒီရှိထောက်ပြီးတော့ပုတ်လိုက်တယ်ဆိုတဲ့အနေနဲ့ကြိုတင်ပြီးတော့လက်ခံထားတာမျိုးရှိပါတယ်အတိညာမပါသေးပဲနဲ့လက်ခံထားတာမျိုးရှိပါသေးတယ်ဒီချက်နဲ့ပတ်သက်ပြီးတော့ကျန်ကညံမှာစိတ်ဓာတ်သုံးမျိုးပြထားပါတယ်စိတ်ဓာတ်ဆိုတာပြီးစီးမှုလို့ဆိုရပါပါပဲ ကြည်ရှိမှုဟင်းကြီးပြည့်စုံမှုဟင်းဒီလိုဆိုရပါပါပဲအဲ့ဒီသုံးမျိုးကတိတိစ္ဆကဒိဋ္ဌအနုမာနစိတ်ဓာတ်နဲ့ပောကပ္ပနာစိတ်ဓာတ်သနိသတ်ဒေယစိတ်ဓာတ်ဒီလိုကျမ်းစာများမှာပြထားပါတယ် သိက္ခာတိဋ္ဌဆိုတာကကိုယ်တိုင်ကိုယ်ပဲမျက်စိနဲ့မြင်လိုက်တာကိုယ်တိုင်နားနဲ့ကြားရတာကိုယ်ပဲအတိနဲ့စာရိဖြစ်ဖြစ်လက်တွေ့ဖြစ်ဖြစ်ပေါ့လေမျက်မှောက်ကြည့်ရတဲ့အခါအဲ့လိုကြည့်ခြင်းဖြင့်ပြီးစီးရတဲ့သဘောကိုသစ္စာတိဋ္ဌလို့ခေါ်ပါတယ် ဥမာအားဖြင့်မိုးရွာလာတယ်ကိုမြင့်မြင့်ပါညီခွဲပါရေတွေများနေတာသိတယ်သတိစကဒိတာခေါ်ပါတယ်ကိုဝန်းကျင်မှာမိုးရွာလို့ရေတွေများနေတာတွေ့တယ်သတိစကဒိတာခေါ်တယ်တညင်းလို့မရဘူးသတိစကဒိတာကိုအကြောင်းလေးအကြောင်းလေးကြားပြီးတော့မဟုတ်ဘူးလို့ပြောပြီးညင်းလို့မရဘူးအမြင်ကြတော့ ဆိုကြပါစို့အခုဝမ်းပိုက်ဆိုင်စားတယ်သတိဌာနီးရယူတည်တဲ့ရှိမှတ်တဲ့ပုဂ္ဂိုလ်ဟာအမှတ်တည်ကောင်းလာလို့ခဏကသမားကြီးအားကြည့်လာရင်ဝမ်းပိုက်ပုံသဏ္ဍာန်လည်းမချင်းဘောင်းပိန်ကိုခေါ်တဲ့အချင်းရလည်းပဲမပေါ်အထင်ရှားတောက်လိုက်ကျင်းလိုက်လှုပ်လိုက်ရေးလိုက်ဆိုတာပါ တကယ့်သဘာဝတွေသိရတာသပိစိကသိကြခေါ်တယ်အဲဒီပစ္စည်းကသိတာအရင်းလို့မရဘူးဟုတ်နေပြီကိုယ်တိုင်တွေ့ရတာပဲဒီမှာအခုဖောက်တယ်ဖောက်တယ်ပြင်လိုက်ပြင်နေရှိတဲ့အခါမှာတောင်းလင်းထုတ်ရှားပြေးချတဲ့သဘောကြီးရှိတယ်လို့ဟိုလုံခဲ့တဲ့အချိန်ကလည်းပဲဖောင်းမောင်းပြင်မောင်း မြင်ရခဲ့ပြီအဲ့ဒီချိန်ကလည်းပဲဒီလိုတောင်းလိုက်တင်နဲ့လှုပ်လိုက်ဓာရီရှိနေမှာပဲဆိုတာပေါ့လေရှိခဲ့တာပဲဆိုတာပေါ့လေလောလောဆယ်ထုံးပင်ဖို့ရင်းဖို့ကြီးကြီးကြီးလေးတွေ့ချင်းအားရှိရှိရလဲဒီလိုပဲနောက်လည်းပဲဒီလိုနေဦးပါပဲဆိုတာပေါ့လေမျက်မှောက်တွေ့ကို အဲအကုတစ်ခုပြုပြီးတော့အတိတ်နဲ့အနာဂတ်ပါလို့နှိုက်စာပြီးတော့ကြည့်နေတဲ့သဘောကိုအနုမာနစိတ်ဓာတ်လို့ခေါ်ပါတယ်။ကိုယ်တဏ္ဍာမှာဒီလိုဖြစ်တယ်လို့သူတစ်ပါးရဲ့တဏ္ဍာမှာလည်းပဲဒီလိုပဲလို့ဒီလိုလည်းပဲနှိုက်စာပြီးတော့ကြည့်လိုက်တာအနုမာနစိတ်ဓာတ်ခေါ်ပါတယ်။ဒါလည်းရင်းလို့မရပါဘူး။ကိုယ်ဝန်းကျင်မှာမိုးပြွာပြီမယ်လို့ အထက်ကရေတွေရှိလာကိုထောက်လို့ရှိရင်ဒါအထက်ပိုင်းမှာမိုးများနေပြီလို့သိရတယ်။သွားကြည့်တာတော့မဟုတ်ပါဘူး။ကိုယ်ဝန်းကျင်မှာရေတွေများနေကိုအကျိုးကိုပြရတဲ့ဖြင့်အထက်ပိုင်းမှာမိုးရတဲ့အကြောင်းသိရပါတယ်။အဲဒါလည်းအနုမနစေတာလို့ခေါ်ပါတယ်။ဒါတော့ခလန်းလမ်းမှာ မီးလောင်လို့မီးခိုးတွေကောင်းကင်မှာတလူလူတက်နေတယ်တွေ့တော့မီးခိုးတွေ့တာပါပဲမီးတောက်ကနေပြီးတော့မီးခိုးဖြစ်လာတာအကျိုးမီးခိုးတွေ့ရတဲ့ဖြင့်ဒီအကျိုးမီးခိုးဟာအကြောင်းမကင်းနိုင်ဘူးအဲ့ဒီရဲ့အောက်မှာမိတောက်ရှိအကြောင်းမိတောက်ရှိနေပြီဆိုတော့သိရပါတယ်တွေ့တော့မိခိုးကိုပဲ ပြစ္ဆကဒိဋ္ဌမျက်မှောက်တွေ့နေရပါပဲ။ဒါပဲလို့အကြောင်းကြီးတော့ကတော့အောက်မှာရှိနေပြီဆိုတာပါလို့ကြီးမကြည့်ဘူးမယ်လို့တေချာတဲ့အကျိုးတရားကိုတွေ့ရတဲ့ဖြင့်တေချာတဲ့အကြောင်းတရားလည်းပဲသိစာပြီးသိရတယ်။နိဗ္ဗုဒ္ဓေရာပြစ္ဆကဒိဋ္ဌနိရောဓကနေဖြစ်လာတဲ့အကျိုးကြီးကိုတွေ့ရတဲ့ဖြင့်အကြောင်းကြီးတော့ အောက်မှာရှိနေတယ်ဆိုတာနှိုင်းစားကြည့်ရတာဒါအနုမနစိတ်ကခေါ်ပါတယ်။မျက်မြင်နဲ့နှိုင်းစားကြည့်တယ်ကြည့်လို့ရတဲ့အမှန်နဲ့မှန်လို့ရဒီတိုင်းကြီးတယ်။ဒါကိုဉာဏ်ရှိတဲ့ကိစ္စ။ဉာဏ်မကြီးတဲ့ကိစ္စတွေကြတော့ကိုယ်ဉာဏ်တစ်ထွာလောက်ရင်းနဲ့သွားထောက်ကြည့်လို့မသိနိုင်ပါဘူး။ဟုတ် အခုကိုအကွယ်ကိုကြအထုကြည့်တဲ့ခါကျတော့ရုပ်နဲ့သဘာဝကြီးကြည့်တဲ့ခါမှာအစွဲကြီးကျင်းလာတယ်။ကြောင်းကျိုးစက်ပုံကြီးကြည့်တဲ့ခါကျတော့ယုံမတန်တရားကြီးကျင်းလာတယ်။အတိညာလေးကြီးမြင်မလာတဲ့ခါကျတော့ကိုယ်မှာအထူးတဲ့ခံစားမှုတွေဖြစ်သွားတယ်။ဒါကြီးပေါ့။ဒီလိုမတရားသေးတဲ့ဉာဏ်ကြီးအများကြီးရှိသေးတယ်ဟိုက။ နိဗ္ဗာန်ဆိုလို့ရှိရင်အမှန်တော့သိမ့်ွေ့တာပဲဒါတော့မမြင်ရတဲ့နတ်ပြည်တို့ဗြဟ္မပြည်တို့ဆိုတာလည်းဒါလည်းရှိတာပဲသူကကိုမြင်ရသလားဆိုတော့ဒီလိုတော့မမြင်ရဘူးလေနတ်ပြည်လည်းမြင်ရသေးဘူးလည်းမရှိဘူးဆိုလို့ရှိရင်ဗြဟ္မပြည်လည်းမြင်ရသေးနိဗ္ဗာန်ဆိုတာလည်းပဲကြပြည့်ကအမထုဝတိဘူးဆိုလို့မြင်ရသေးသို့တော့ဘုရားဟောအရာကိုကလေ့လာကြည့်လို့ ကိုယ်ဉာဏ်ပြီးတော့အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့တိစ္ဆကတိတ်္တအနေနဲ့ဆိုဖြစ်ဖြစ်အနုမနာတိတ်္တအနေနဲ့ဆိုဖြစ်ဖြစ်ရှင်းရှင်းလင်းလင်းကြီးကြီးနေပြီဆိုလို့ရှိရင်ဖြစ်နိုင်တဲ့အပေါ်မှာပေါ့လေဟုတ်လောက်တယ်ဆိုတဲ့အနေနဲ့တရားကိုယုံကြည်တဲ့အနေနဲ့ပေါ့လက်ခံရတဲ့သဘောလက်ခံထားရတဲ့သဘောကိုပုဂ္ဂဗလစိတ်ဓာတ်လို့ခေါ်ပါတယ် တနည်းအားဖြင့်သတိယစိတ်ဓာတ်လို့ခေါ်ရတယ်ဒီမှာအဲဒီဩကပနစိတ်ဓာတ်ခေါ်တဲ့သတိယစိတ်ဓာတ်ကိုတထွာလောက်ဉာဏ်လေးနဲ့သွားပြီးတော့တွင်းလိုက်လို့ရှိရင်ဉာဏ်မမီရမလားဆိုပြီးတော့ဒါမဟုတ်နိုင်ဘူးဟုတ်မှဟုတ်ပါမလားဆိုပြီးတော့အဲ့ဒီလိုဝေဖန်စဉ်းစားပြီးတော့တန်တရားကြီးခွာနေလို့ရှိရင်အလကအချိန်ကုန်လာတဲ့အခါကျအဲ့လိုမျိုးမရှိသေးဘူးတရားထုတ်တဲ့ခါမှာသိရေးကြည့်ပါတဲ့ခါမှာဟုတ် အထုတိကနည်းနည်းတွေးစားတာတွေအများကြီးပါလေအဲ့ဒါလေးအဲ့ဒီလိုရှိနေလို့ရှိရင်တော့တကယ်ဉာဏ်အစဉ်ရနိုင်ဘူးဆိုတော့အတွေ့အခေါ်အားကြီးတဲ့ပုဂ္ဂိုလ်ကြီးစဉ်းစားဖို့လိုပါတယ်တတိထားဖို့လိုပါတယ်တကယ်သဘာဝတရားတွေကိုစာပေအနည်းပြုပြီးတော့တွေးခေါ်တဲ့အခါပဲဖြစ်ဖြစ်အခုလိုလက်တွေ့ ရှင်းသုံးရတဲ့ခါပဲရှိရှိပေါ့လေတကယ်တဘာဝအစ်စ်ဆိုရင်နိဗ္ဗာန်နဲ့ပြည့်ရက်ကလွဲရင်ကျန်တဲ့တဘာဝတရားတွေဟာကြောင်းကျိုးဖြစ်ခြင်းကြီးပဲဒီဒီရောက်လို့သွားနေတဲ့ကြောင်းကျိုးဖြစ်ခြင်းတရားတွေကိုလေ့လာတဲ့အခါတစ်ခါတစ်ခါမှာအကျိုးတွေ့ရတာလည်းရှိတယ်တစ်ခါတစ်ခါမှာအကြောင်းတွေ့ရတာလည်းရှိတယ် အကျိုးကိုတိုက်ရိုက်သိက္ခာကိစ္စနဲ့တွေ့သွားလို့ရှိရင်သူနဲ့လျော်တဲ့အကြောင်းရှိလိမ့်မယ်လို့ဒီလိုသိရတယ်။အကျိုးကိုတိုက်ရိုက်တွေ့လိုက်တာတော့သိက္ခာသိက္ခာပေါ့။သူနဲ့လျော်တဲ့အကြောင်းရှိလိမ့်မယ်ဆိုတာပေါ့။နိုင်စာသိရတာအနိမန္တသိက္ခာခေါ်ပါတယ်။တခါတခါအကြောင်းရှင်းရှားတယ်။အကျိုးကဒီလောက်ပါရီပါရီဆိုတော့မပြီးတာဘူး။ ဆိုတော့အကြောင်းလေ့လာတဲ့အခါမှာအကြောင်းကသင်စားလို့ရှိရင်သူနဲ့ထိုက်တန်တဲ့အကျိုးတရားရှိနေတယ်ဆိုတာပေါ့တွေ့တော့အကြောင်းတွေ့နေတာပဲဒီအကြောင်းရှင်ဒီအကျိုးတွေကတော့ပေါ်ရမှာပဲဆိုတာပေါ့တိုက်ရိုက်မတွေ့သေးဘူးလေလို့ရှိနိုင်တယ်ဖြစ်နိုင်တယ်ဆိုတာဒီလိုနှိုင်းစားပြီးတော့သိနိုင်ပါတယ်ဟုတ်အဲ့ဒါကတော့အမှန်တော့ရှင်းပါတယ်သို့တော့ကြောက်ကြွဆက်တာပြီးတော့ရည်နှိုင်သောမရှိတဲ့ ဉာဏ်မပြီးတဲ့ပုဂ္ဂိုလ်တွေဟာမပြီးတဲ့ဉာဏ်နဲ့ကြောက်ကြွဆက်ပြီးတော့ဖြစ်ပုံလေးနဲ့နဲ့နောနောပေါ့လေကြောက်ကြွဆက်ပြီးဖြစ်ပုံလေးကိုယ်ထဲမှာအများကြီးရှိတယ်ဒီလောက်ကြည့်ပြီးတော့ပေါ့လေဉာဏ်နဲ့ဟာဒီကြောက်ကြွဆက်ပုံမတည်သေးဘူးဆိုလို့ရှိရင်မရှိဘူးလို့ပြောပြီးရင်းလို့မရဘူးကိုယ်မတွေ့တာလည်းမရှိဘူးလို့ပြောပြီးရင်းလို့မရဘူး အကြောင်းလေးအငြင်းမျိုးပြပြီးတော့ပေါ့လေမဖြစ်နိုင်ဘူးလို့ဒီလိုနဲ့တွားလို့မရဘူးအဲ့ဒါကလည်းတက်တက်နဲ့အကြောင်းကျိုးဆက်ဆက်ပြီးတော့မတည်ပဲနဲ့ညှဉ်းဆန်တဲ့သဘောကတော့အတိတ်ရမရှိဘူးအဲ့ဒီပုဂ္ဂိုလ်မျိုးကိုကျန်ကများကပြထားတယ်ဥပိယဘက်ကသတိရဏမုခေနဥจิกิจ္ဇဝံခြေတိ ကိုယ့်ကိုယ်ကိုလှည့်စားဖို့အမျိုးမျိုးတွေပြတ်ထားတဲ့အခါအကြောင်းနဲ့အကျိုးတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့အဖြစ်ပေါ်မှာဒါအကြောင်းပဲဒါအကျိုးပဲဆိုတာပေါ့လေစူးစမ်းရှင်းရတဲ့သဘောလေးစူးစမ်းတဲ့သဘောလေးဒါလေးဖြစ်လာတယ်သို့တော့ဉာဏ်ကမထောက်ဘူးတကယ်ကြောင်းကျိုးဆက်နည်းနည်း တိတိကျကျမသိဘူးဒီလိုတွေအတွေ့အကြုံမှာမျောသွားရောဝေဘာစဉ်းစားတဲ့သဘောကြီးဖြစ်တော့လုံးဝမယုံကြည်တယ်လည်းဖြစ်တယ်ဝေဘာစဉ်းစားမှုတွေလည်းဖြစ်တယ်ကိုယ့်အကိုအကြောင်းအကြောင်းကျိုးတွေပေါ်ထုတ်ပြီးတော့ဒီလိုလည်းပဲဝေဘာနာမျိုးရှိတယ်အဲ့ဒါမျိုးကတော့ကိုယ့်ကိုယ်ကိုလှည့်စားတာတဲ့ မဝေခွဲနိုင်ရနဲ့မဆုံးဖြတ်နိုင်ရပါဘူးတိတိကျကျဉာဏ်နဲ့ရှင်းရှင်းနဲ့မတည်သေးပဲနဲ့ပေါ့လေဝိသိကိစ္စခေါ်တဲ့ယုံမှားမှုဝေဖန်မှုကကိုယ့်ကိုလှည့်စားလိုက်တာဆင်ရင်ပုံရှိဝိသိကိစ္စဆိုတာပေါ့လေဟိုဘက်ဒီဘက်မျှပြီးတော့ဆင်ရင်တရားပြုတ်ပြီးတော့ပေါ့လေကိုယ့်ရဲ့ယုံမှားတန်တရားနဲ့ဝေဖန်မှုကလှည့်စားလိုက်တာတဲ့ အဲ့ဒီပုံပုံမျိုးရတော့လမ်းလျှောက်ပြေးလို့သိမလွယ်ပါဘူးအဲ့ဒါမျိုးတွေတော့အထူးတတိထားဖို့လိုပါတယ်အနောက်တိုင်းရိုးသားတဲ့သိပ္ပံပညာရှင်တွေသူတို့ခန္ဓာကတော့ရှိပါတယ်လူတွေပါတဲ့မျက်နှာမှာဆိုလို့ရှိရင်မျက်စိတို့မျက်လုံးတို့မျက်တောင်တို့ နှာခေါင်းတို့မေးစီတို့ပါတို့သွားတို့ရှားတို့စသည်ပေါ့လေခန္ဓာကိုယ်အစိတ်ပိုင်းလေးကသူ့သူ့နေရာနဲ့သူပေါ့အချိုးလေးကြရှိနေတာသူ့နေရာနဲ့သူလည်းပဲအဆုံးချနေတာဘာကြောင့်ဒီလိုသူ့နေရာနဲ့သူပေါ့လေအချိုးလေးကြရှိပြီးတော့အတုံးဝင်နေတယ်ဆိုတာစိတ်ပါနေနဲ့ရှိရှိလို့မရဘူးတဲ့ဒီလိုသူတို့ကိုခံထားရတယ်လို့အဲ့ဒါလိုအချက်ကြီးကြတော့ ဗုဒ္ဓဘာသာကတိတိကျကျပြတ်ထားပါတယ်သို့တော့အခုတော့အဲ့ဒါတွေကိုရှင်းပြဖို့အချိန်မရပါဘူးဆိုကျင်တာကတော့တကယ်သိပ္ပံပညာကိုလေ့လာလို့ရှိရင်သိကြည့်တယ်မသိရင်သိဘူးဆိုတာပေါ့လေစက်ရုံကမလုပ်ဘူးအဲ့ဒါယူသားကြတယ်ယူသားတဲ့အတိုင်းလည်းသူတို့ကိုခံရတာပါပဲအဲ့လိုရှိပါတယ်အဲ့ဒီမယူမသားနဲ့စက်ရုံကားတွေကအတွေးခေါ်သမားတွေကတော်တော်ပြင်ရတာဖြစ်ပါတယ်ဆိုတော့ တကယ်အကျိုးထင်အောင်လို့အကျိုးသက်ရောက်အောင်လို့လေ့လာရမှာဗုဒ္ဓဝါဒမှာတော့အပိုက်နှစ်ပိုက်အချက်နှစ်ချက်ပဲရှိပါတယ်ပထမချက်ကတော့ဓမ္မဒုတိယချက်ကတော့ဝိနည်းရပဲဓမ္မဆိုတာကကောင်းကျိုးချမ်းသာရရှိဖို့ရာတိကျတဲ့သင်ကြားချက်ဝိနည်းဆိုတာကတော့ အပြစ်ကင်းပြီးတော့တတ်တတ်ရှင်းရှင်းလေးနဲ့ပေါ့လေအချိုးတကျအပိုးတည်ဖို့ရာအတွက်တတ်မှတ်တဲ့စီကံချက်စီကံဥပဒေပေါ့လေဒီနည်းဆက်သွယ်ရှိတယ်ကျေကျေစုရရှိရေးအတွက်ညွှန်ကြားချက်ကိုအတင်းအနိုင်ကျင့်ပြီးတော့လည်းပဲမလိုက်နိုင်ပါဘူးအကြောင်းနဲ့အရှိုးတော့ဆက်ဆက်ပြတယ်ဒီကြောင့်ကြောင့်ဒီလိုတွေဖြစ်နေတာဒါလို့လို့ရှိရင်ဒီလိုအကျိုးတွေရတယ် ဒီမှာတိလာတွေစောက်တည်လို့ရှိရင်တော့ကိုယ်မလို့ကိုဆင်ကျဲတယ်တုပ်ဖွေရကလေးတွေကင်းတယ်စိတ်နေစီရတွေကြည့်ရလို့ရှိရင်စိတ်ဓာတ်တွေတန်ရှင်းတယ်လူလူစိတ်ဓာတ်တော့ကြည်ငြိမ်မှုအေးချမ်းမှုရတယ်အသိဉာဏ်ကြီးဖြစ်ပွားအောင်ပြည့်ရလို့ရှိရင်ကိုယ်အရင်အဆက်ဆက်ကအစွဲတွေဆိုတာကျုပ်ပြီးတော့အမှန်သိရင်တော့အစစ်အစစ်သိရင်လို့ရှိရင်စိတ်တွေရင့်ကျက်လာတယ် စိတ်စင်ကြယ်လို့ရှိရင်စိတ်ဓာတ်ခိုင်မာတော့လောဘဒေါသဖြစ်เสียလို့ဂျုံတဲ့အခါမှာအတားကြီးရတဲ့စိတ်တွေရင့်ကျက်သွားလို့ရှိရင်ခန္ဓာရည်ဆိုတာရှိကြတယ်ဆိုတာပေါ့လေအကြောင်းနဲ့အကျိုးနဲ့ပေါ့လေလိုက်နာနိုင်အောင်အဲကောင်းကျိုးချမ်းသာရရှိရေးအတွက်ကြည့်ကြကြကြသင်ကြားတာလေလိုက်နာရင်တော့လည်းသူပဲ တန်ခတ်ကြီးပါရင်ဘာမှမလုပ်ဘူးသို့တော့အဲ့ဒီလိုပြုလုပ်တဲ့အခါမှာသူရလည်းမသိကြရအောင်စိတ်ခံတရားဖြစ်ဖို့အရေးကြီးတယ်ဆိုပါတယ်သူဟာရှင်ရင်းနဲ့တရားတော်လို့တဲ့ပုဂ္ဂိုလ်ဟာကိုရောက်လို့ဒါကြီးမတွေ့ရဘူးကြင်ကြောတိုင်လည်းရပါဒီစိတ်ကနားလည်းရမှာနှုတ်မှမှလည်းမောင်းရတာအထုသမတ်ထားတဲ့နေရာဆိုနှုတ်သမတ်ထားတဲ့နေရာဆိုလို့ရှိရင်သမတ်ထားတဲ့အတိုင်းလုပ်ရတာ နာအကွေလေးတွေကောင်လေးတွေဆိုလို့ရှိရင်ဆက်ရှင်ကြောသတိထားတာအချက်ပြရောက်လို့ရှိရင်ဒီစိတ်ကြရင်သွားပေါ့မိဘပြရင်ဆက်ရှင်ကြောသတိထားမိမိပြန်ရဒီတိုင်းလိုရတာပဲကိုအကျိုးကျေးဇူးရှိရေးအတွက်သူတော်ဘာမထိခုတ်ဖို့လည်းမသိရေးကြည့်ပါဘူးအဲကို့မှာအခြေခံလူသိက္ခာတွေရှိပြီးတော့သူတို့ကမထိခိုက်ရအောင်လည်းပဲရှိကမ်းတက်လာပြရတယ်။ ဒီကမလိုက်လာဘူးဆိုလို့ရှိရင်တန်ခတ်တာမရှိပါဘူးဒါသူ့နဲ့သူမလိုက်လာတာပဲဆိုရင်ပြောထားလိုက်တာဥပက္ခရှိထားလိုက်တာပဲဒါပဲဒါပဲရှိတယ်ဘုရားဝါဒမှာကျိုးကျေးဇူးရှိကြရင်လိုက်လာရင်သူကျိုးကျေးဇူးရှိမယ်မလိုက်လာရင်သူကသူ့ဟာနဲ့သူပဲစိကနဲ့မညီဘူးဆိုလို့ရှိရင်တော့ဒါတော့စိကတတ်မှတ်ပြရတယ်တတ်မှတ်ပြီးလို့မရဘူးဆိုလို့ရှိရင်တော့ဒါတော့လက်ရှိရှိရတာပဲဒီတိုင်းပဲဒီဘောရှိတာပဲ တိကမလိုက်လာလို့ဓာတ်ခတ်တယ်ဆိုတာလည်းမရှိပါဘူး။ဒါသူသူရှိတဲ့နောက်နဲ့သူပဲသွားတာပဲ။ဒါပဲရှိရတယ်။သူတိပဋ္ဌာန်တရားဆိုတာလည်းဒီတိုင်းပါပဲ။ပေါ်ရပေါ်ရပေါ်စဲမှာရှိမှလို့ရှိရင်စိတ်ရှင်ခြင်းမှုကအစအကျိုးတွေခုလိုမျိုးရတယ်ဆိုတာပါလေ။အထုတ်လို့တဲ့ပုဂ္ဂိုလ်တွေအထုတ်နေတဲ့ပုဂ္ဂိုလ်တွေအားတည်ပြီးတော့ဖြစ်ရေးအတွက်တိပဋ္ဌာန်အကျိုးတော်တွေကိုဒါပေါ်ပြရမယ်လေ။ဟုတ် ကောင်းကျိုးချမ်းသာရောက်ရှိရေးအတွက်ဖော်ပြရမယ်လေလားသက်တော်ရဲ့ကိုယ်တိုင်လည်းဖော်ပြတာပဲအဲ့ဒါကိုအထုတ်ရမှာယောဂီတည်တည်ဒီစီကံဒီစီကံလေးပဲရှိတယ်ဒီစီကံနဲ့အရင်ကလှုပ်ဖို့လိုတယ်ဆိုတာစီကံနဲ့သတ်မှတ်ပေးရတယ်ကောင်းကျိုးချမ်းသာရှင်ပြရတာကတော့လိုက်လာတဲ့ပုဂ္ဂိုလ်ကောင်းစားချမ်းသာစေလို့မေတ္တာပါတယ်မတော်တာဒီမှားမိလို့ရှိရင်ဆင်းရဲဒုက္ခမရောက်စေခြင်းလို့ ကရုဏာနဲ့အပ်တရတယ်မေတ္တာနဲ့ကောင်းတာညွှန်ကြားပြီးတော့ကရုဏာနဲ့အမှန်ဖြစ်အောင်ဟန်တာရတယ်ဒါပဲရှိရတယ်ဒီမှာအဲ့ဒါပဲဘုရားဝါဒမှာလားသက်သာပြကိုယ်ရင်လည်းဒီတိုင်းပါပဲဒီမှာလာပြီးတော့အထုကြတဲ့ပုဂ္ဂိုလ်တွေဟာကောင်းကျိုးချမ်းသာရရှိရေးအတွက်ညှိကြချက်ကိုတိတိကျကျလိုက်လာမှာဘုရားတို့စိတ်ကအဲ့ဒါလိုလိုက်လာတဲ့အခါမှာလည်းယောဂီသိကမ်းရဲ့အညီပဲဒါလည်းလို့ဒါကိုတရားရှိကြတာ အဲ့ဒါလို့မဟုတ်ဘူးဆိုလို့ရှိရင်တော့ကိုရည်ရည်ချက်ထားတဲ့ရည်ရည်ချက်နဲ့အထောက်အကူပြုခံအကျိုးသွားတော့ခံစားရမှာမဟုတ်ပါဘူးဘုရားကိုယ်တိုင်ကအိဋ္ဌတရားအထုတ်လို့ရှိရင်စိတ်ရှင်ကြောကအစအကျိုးခုနှစ်မျိုးရဖို့ရာအတွက်တေချာတဲ့လမ်းကြောင်းပါလို့အဲဒါတိဋ္ဌာလမ်းကြောင်းပဲလို့တိတိကျကျရေရတော့ပြင်ရထားတာ မယုံလောက်ကြည့်ပေါ့သို့တော့လုပ်တဲ့ခါမျိုးမှာတော့ဤစနစ်တော့ကြာရတယ်ဤစနစ်ကြာမကြာပဲနဲ့တော့ရဘူးတက်ထားတာတမျိုးကိုလောက်တာတမျိုးဆိုလို့ရှိရင်တော့အဲ့ဒါဒီဝတ္တတရားတွေလိုဝင်နေလို့ဆိုရင်အဲ့ဒါတော့မတတ်နိုင်တော့ဘူးအဲ့ဒီလိုပုံကိုမျိုးကိုတော့ခေါင်းကြီးတို့ကမ္မထမ်းဆရာကိုဆိုထားတဲ့ဘုရားတော်မှမတတ်နိုင်တော့ဘူးဘုရားမြတ်ဆိုတာတစ်ချိန်ပါပေါ့ဒီဝါဒမျိုးမျိုးတွေဝင်ပြီးတော့လက်တွေမပါတဲ့ ဗြဟ္မင်းယတိတယောက်ဆရာထာမောင်ရောက်လာပြီးတော့ရောက်ဆိုင်တယ်ဝါဒအမျိုးမျိုးတွေရှိကြပါတယ်ဘာသာရေးဘာသာရေးနဲ့ပတ်သက်ဟုတ်တွေ့ဟာရလို့အကြည့်ကြလက်ခံရင်ကြည်ဖို့ရမလွယ်ပါဘူးတဲ့သူလို့သူလို့လည်းပေါ့လေအတွေ့တွေပဲဝင်နေတာဂျုံမောင်းတွေပဲဝင်နေတာပဲဒီကဆရာဘုရားအမိန့်ရှိတယ်အချောက်တိုက် အတွေးခေါ်ရရပြီးတော့ယုံမဝင်နေတဲ့ပုဂ္ဂိုလ်ကိုငါဖျားလည်းဘာမှမတတ်နိုင်ဘူးတဲ့ဒီလိုတိတိကျကျမိထားပါတယ်ဆိုဒီဒီက6နေရှိရဲ့မယုံနေသမားတွေဝေဘာကိစ္စနေတဲ့ပုဂ္ဂိုလ်တွေတိတ်တတိထားဖို့လိုပါတယ်ဒီတော့အခုသတိခံတရားရဲ့အကျိုးကိုအကျိုးပြထားတာကဟုတ်တော့တယ်ဆိုတာဟုတ်မဟုတ်ပါမလားဟုတ်တော့တယ်ဆိုတာပေါ့လေ နှစ်ပိုက်ရှိတဲ့တဲကတိတိကျကျလုပ်ဖို့တော့သိအရေးကြီးပါတယ်ဟုတ်တော့တယ်လို့ကြည့်ပြီဆိုလို့ရှိရင်တော့ဒါလက်ခံပြီလက်ခံတယ်ဆိုတာလက်နဲ့နည်းနည်းလက်ခံတာပေါ်ရဆက်ပြီးတော့လက်ခံတာမဟုတ်ဘူးနည်းနည်းနည်းနည်းလက်ခံတယ်ဆိုလို့ရှိရင်ဒီသတိပိုင်းအကျိုးရလို့ဆန္ဒလည်းရှိရတယ်တိတ်ကိုပြင်းပြရတယ်ရင်ငတ်တဲ့ပုဂ္ဂိုလ်ဟာရေစာသလိုပေါ့လေ တရားဆာလုံးတဲ့စိတ်ရှိရမယ်ဒါပဲတရားဆာလုံးတဲ့စိတ်မှဒီကတရားကိုရအောင်သိအောင်ရှားပါဦးမှာဆန္ဒပြပြပြီဆိုလို့ရှိရင်ကျိုးစားတော့တာပဲကိုယ်နာမှလည်းမကြောက်ဟိုတိမ်မှလည်းမကြောက်ဘူးလေသုံးစားပြီးတော့လုံးလုံးတော့တာပဲအထူးသဖြင့်စက္ကန့်တိုင်းမလတ်ပေါ်လေ ပေါ်တိုင်းအာယုံကိုပေါ့လေဆွေးမြတ်စွာမှတ်နိုင်ရေးအတွက်အားဆိုင်မှုတစ်စီရှိလို့တာပဲဟွန်းစက္ကန့်တိုင်းမလားအားဆိုင်မှုဟွန်းတစ်စီမရှိဘူးဆိုလို့ရှိရင်တော့ဓမ္မပြိမိတာကိုဝင်းဝင်ခိုသွားတာပေါ့လေအဲ့ဒါကိုသူသဘောကျလက်ခံတယ်ပြိမိတာမခိုမှုသာလူလာရမယ်ဆန္ဒပြုရမယ်ကိလေသာခိုတာမကောင်းဘူးဆိုတာလည်းပဲတကယ်လည်းနားလည်ပြီးတော့ယူကြည့်ရမယ် အဲ့ဒီလိုယုံကြည်ပြီးတော့ဆန္ဒပြင်းပြပြီးတော့တိတိကျကျခိုရအောင်လို့ချတက်ကြွပြီးတော့အများဆုံးဆက်လိုက်ရတယ်စိတ်ကနေမလို့ဆက်လိုက်ရတယ်လို့အဲ့ဒီစိတ်ရောက်သွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဒီတိထံတရားလမ်းစဉ်ကိုပေါ့လေကောင်းကောင်းကြီးယုံကြည်ပြီးလို့သိရတာပါပဲအဲတနေ့လာလဲဒါပဲတနေ့လာလဲဒါပဲဆိုတော့ဘာမှမထူးဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာတတ္တတရားလဲနေပြီရော့နေပြီဝေဘာခုတွေရှိနေပြီ တကယ်စိတ်ချတိုင်းစိတ်တိုင်းမှာပေါ့လေတတိပါပြီးတော့စိုက်ရှင်းတဲ့စိတ်ကလေးတွေကိုတောင်းဆိုတာမရှိဘူးသူကိုယ်ရင်းကမလိုလားဘူးဆိုတာလည်းကြားနေတယ်မလိုလားလို့ဆက်ပေါ်ပေါ်လုပ်တာပေါ့တကယ်လိုလားလို့ရှိရင်ပြည့်ပြည့်ကြတဲ့ခါလေးကိုထက်ထက်နေလို့တော့တာပဲတော့တချို့ယောဂီတွေတလားသာကြော်တော့တယ်ဘာမှသိဘူးသူတွေကိုကမ္ဘာဆရာကြီးလေးကြည့်တော့ဒီပဲပြရပါတယ်တမန်တနည်းလာလဲဒါတနည်းလာလဲဒါဆိုတော့ဘာမှသူကြရတဲ့ရှိသေးတယ် အဲ့ဒါတတိထားရရင်ကိုယ့်ကိုယ်ပြန်ပြီးတော့မေးဖို့လိုပါတယ်ဒီသတိဆိုင်လမ်းစဉ်ရင်းရလားဒီကအားထုတ်လို့ရှိရင်စိတ်ရှင်ရုံရအစရနိုင်တယ်ဆိုတာရုံရလားဆိုတာပေါ့ရုံရင်ဆန္ဒပြည့်ပြတ်ထားပြီးတော့ကျိုးစားတာပဲစိတ်ရှင်ဆန္ဒဆိုပြီးကျန်တဲ့ရှင်ကစိတ်ကနိုင်မလားအမြဲတမ်းလှုပ်လှုပ်ရှားရှားနေပေါ့ဒီကျိုးစားနေရပါမယ်ဒါကြည့်ရတာ ဒီတော့တစ်လလုံးလုံးသတ္တဆန္ဒကျိုးစားဖို့ရော့ရော့လေးနဲ့အားထုတ်လို့ဘာမှတတ္တာရှင်ဝိဆန္ဒရှင်ဝိရရှင်လည်းတက်မလာဘူးဆိုလို့ရှိရင်ဆက်လက်အားထုတ်လို့တော့သိတော့မကူပါဘူးခရိုနစ်ယောဂီဖြစ်နေပါခရိုနစ်ယောဂီဆိုတာတရားမတွေ့ဘူးခရိုနစ်ယောဂတွေဟာစေမတွေ့တယ်လို့ပေါ့ခရိုနစ်ယောဂီဆိုလို့ရှိရင်စေအဲတရားတွေ့ဖို့လည်းသိတော့မလွယ်တော့ပါဘူးအဲတော့ အဲဒီအခြေအနေဆိုင်နေတဲ့ယောဂီများကိုယ့်ကိုယ်ကိုဒီနာလည်းပြီးတော့ပေါ့လေအေးလူလူလေးပေါ့လေဟိုဒီကနေထွက်ခွာသွားဖို့ပဲလိုပါတယ်ဒါပဲလုပ်ရင်ပြက်ပြက်သက်သက်လုပ်ရမှာတော့ဒါပဲတိတိကျကျလုပ်ရမှာဒါပဲကဒါပတ္တတရားလည်းဖြစ်ဖြစ်တန်တန်ရှိပြီး တကယ်တရားလည်းရလို့တဲ့ဆန္ဒကလည်းရင်ငတ်တယ်လို့ပြင်းပြပြီကျိုးစားဖို့ရှိပြီဆိုလို့ရှိရင်တတိကမာရီကဖြစ်လာတာပါပဲတတိကမာရီဖြစ်လာလို့ရှိရင်အဉာဏ်လေးတွေကလည်းပဲထိုင်နေထိုင်နေလို့ပဲထူးကြလာတာပါပဲအထူးကြလာပြီဆိုလို့ရှိရင်တရားပေါ်မှာစိတ်ဝင်စားလာတာပါပဲဒါတော့မှနောက်ဆုံးတော့ပါဘူးဒီမှာအဲ့လိုဖြစ်လာပါပါပဲအဲ့ဒီလိုဆိုလို့ရှိရင်တော့ဒါတကယ်ကိုယ်တွေ့အဉာဏ်လေးဖြစ်လာလို့ဆိုလို့ရှိရင် တတ္တအရှင်ခန္ဓာရှင်ဝိရိယရှင်လည်းတက်လာတာဟုတ်တယ်မှန်တယ်ဆိုတာကကိုယ်တို့နဲ့လက်ခံလာတာပဲငကူကတရားထုတ်နေတဲ့တတ္တမျိုးနဲ့မတူတော့ဘူးဆန္ဒနဲ့ပြင်းပြလာတာပဲပို့ပြီးတော့အမှန်မလို့ရအောင်ဆန္ဒပြင်းပြတော့လည်းဂရုစိုက်လာတာပါပဲအမှန်မလို့ကြည့်ရဘူးအမှန်မလို့တာကောင်းတယ်ဆိုတာပေါ့လေအမှန်မလို့ဖို့ကိုပေါ့လေလိုလားတာသိတိတာဝင်ဖို့ကိုမလိုလားတာ အဖတ်တေးကြီးဆက်သွားတာကိုလူလာတဲ့ရှိရပိုကြိုးစားလာတော့ပိုပြီးတော့တိုးတက်လာတာပဲဒီမှာဒီရှိရသိရေးကြည့်ပါလေဒီတော့သတိဓာတ်တရားအထုတဲ့ခါမှာရှေ့ပိုင်းကတတ္တာနဲ့ဆန္ဒဟာသိရေးကြည့်တယ်ဆိုတာပေါ့လေတတိနဲ့တွဲပြီးတော့တွားတဲ့အာဖြစ်တရားကတော့ဒီနေ့ဆက်လက်ပြီးတော့ပြောဖို့အချိန်ရတော့ပါဘူးနောက်နေ့ကြမှာပဲဆက်လက်ပြီးတော့ပြောရတော့မှာပါဒီနေ့ဒါပဲဆိုကြအောင်ဆို Yeah.